၄ပါးမြတ်တရားကိုဟောကြားချီးမြှင့်တော်မူပါဖေရာတဲ့တတိပဋ္ဌာန်၄ပါးဆိုတာဘာတွေတော့ဘာကိုရှုတာကကာယ ानु ပတ္တနာလဲ ဘာကိုရှုတာက ဝေဒနာနုပသနာလဲခံစားမှုကိုရှုတော့ချမ်းသာတဲ့ခံစားမှုရှုရမှာလားဆင်းရဲတဲ့ခံစားမှုရှုရမှာလား ခံစားမှုကဘယ်နှမျိုးရှိတော့ပါပါတော့ခံစားမှုပါဆိုမှဘယ်နှကြောင့်ဒုက္ခဝေဒနာဒုက္ခဝေဒနာတွေဖြစ်နေတယ် မ်းသာတာနဲ့ဆင်းရဲတာနှစ်ခုတည်းပေါ့အဲ့နဲ့အဖွားတော်ချစ်တင်နှစ်ခုလားသုံးခုလားသုံးခုဆိုတာဘယ်လိုလဲဘုန်းကြီးတော့၅ခုလို့ကြားဥပါရောခံစားမှု၅ခုလို့ကြားဥပါတယ် ငါးခုတော့မကြဘူးပေါ့အဲကိုယ်ဆင်းရဲခံစားမှုစိတ်ဆင်းရဲခံစားမှုကိုယ်ချမ်းသာခံစားမှုစိတ်ချမ်းသာခံစားမှုမချမ်းသာမဆင်းရဲခံစားမှုမဟုတ်လားဆင်းရဲတာကကိုယ်နဲ့စိတ်နှမျိုးမဟုတ်လားချမ်းသာတာလည်းကိုယ်နဲ့စိတ်နှမျိုးမဟုတ်လား အဲ့တော့အဲ့ဒါကခံစားမှုပဲနှမျိုးရတော့လေးမျိုးရတယ်ဩဒီသီလရှင်သူသင်္ချာနဲ့ပါရဂုပွဲယူခဲ့ပဲပုံရတယ်ကိုယ်စင်းရဲ့စိတ်စင်းရဲ့ကိုချမ်းသာစိတ်ချမ်းသာပြီးတော့မချမ်းသာမစင်းရဲ့ ဟုတ်ကဲ့လားကိုဆင်းရဲကဒုက္ခစိတ်ဆင်းရဲကဒေါမနတဟုတ်ပြီလားကိုဆင်းရဲပါလေစိတ်ဆင်းရဲကကိုချမ်းသာကဒုက္ခ စိတ်ချမ်းသာကသောမနတ္တဟုတ်ပြီလားကိုချမ်းသာကဘာလဲစိတ်ချမ်းသာကသောမနတ္တမချမ်းသာမဆင်းရဲကဥပေက္ခဥပေက္ခကိုအရှိလဲခေါ်ကြသေးတယ်အရှိကတော့အဒုက္ခမဒုက္ခတဲ့ ဥပေက္ခရဲ့အရှိအဓိပ္ပာယ်အဒုက္ခဆင်းလည်းမဆင်းရဲဘူးမာထုခချမ်းသာလည်းမချမ်းသာဘူးပဲအဒုက္ခမာထုခမချမ်းသာမဆင်းရဲကဲခံစားမှုပဲနှမျိုးတော့ပါပါတော့ ပါဠိလိုကြတော့ဒုက္ခဝေဒနာဒေါမနတဝေဒနာဒုက္ခဝေဒနာဒေါမနတဝေဒနာဥပိ္ပခာဝေဒနာဟုတ်ကလားအဲပါပါလဲ အဲ့ဒီခံစားမှု၅မျိုးတော့ခံစားမှုကတကယ်တော့၅မျိုးမကဘူးတရား၈မျိုးရှိတယ်ခံစားမှုတရား၈မျိုးရှိတယ်အဲ့ဒီတရားရှင်မျိုးသောခံစားမှုကိုပေါင်းလိုက်တဲ့အခါကျတော့ဘယ်နှမျိုးရလဲတမျိုးပဲရတယ် တရားရှင်မျိုးကွဲနေပြီမဲ့လို့ခံစားမှုပဲမဟုတ်လားအဲ့ဒါတမျိုးပဲမဟုတ်ဘူးလားခံစားရတဲ့သဘောအရာခံစားမှုကတမျိုးပဲမဟုတ်ဘူးလားအဲ့ဒီတရားရှင်မျိုးကိုသိကျင်သေးသလားနောက်မှသိတာဗောလေဒီခုတော့မသိနဲ့ဘူးနောက်မှသိတာဗောခုတော့၅ခုသိတော်ရောဗော ဒီတော့အဲ့ဒီတတိပဋ္ဌာန်၄ပါးပွားများအထုတ်တဲ့ယောဂီအဲ့ဒီယောဂီမှာရှိရမယ့်အရေးအသွေးကဘယ်နှခုလဲဟမ်၅မျိုးပါတွေပါလဲ အဲ့ဒါအဲ့ဒါကယောဂီပြည့်စုံရမယ့်အင်္ဂါပဓာနိယင်္ဂါခေါ်တယ်ယောဂီမှာပြည့်စုံရမယ့်အင်္ဂါအဲ့ဒီအင်္ဂါ၅ပါးပြည့်စုံမှဒါယောဂီဒီအင်္ဂါ၅ပါးမပြည့်စုံဘူးဆိုလို့ရှိရင်ယောဂီဟုတ်ကဲ့လားအင်္ဂါ၅ပါးပြည့်စုံရင်အင်္ဂါ၅ပါးမပြည့်စုံရင်ဟဲ့ယောဂီ အဲ့ဒါယောဂီရဲ့အင်္ဂါသူကယောဂီရဲ့အည်သွေးပြောတာအဲ့ဒါအင်္ဂလိပ်လိုတော့5 mental faculties လို့ဒီလိုသုံးတယ်သိပြီးသားပါယောဂီတို့သတ္တာဝိရိယသတိသမာဓိပညာဥက္ကာဥက္ကာဥက္ချာဥက္ချာတော့ hydraulic နဲ့ခြားတာ လို့တန်မြင်နေရန်ကုန်ချမ်းမြေရိပ်သာကအဆူဆုံးရိပ်သာဆိုပြီးတော့ကဘာမှနာမည်ကြီးတယ်ဟာနာမည်ဇိုးထွက်နေတယ်အဆူဆုံးရိပ်သာဆူရာကိုသိတာဟာယောဂီကကိုရှုတဲ့ရုပ်အာယုဏအာယုံပေါ်မှာတမာရိရလို့လားမရလို့လား အဲအဲ့ဒါမသေးကြဘူးလားသိကြပါတယ်မြတ်စွာဘုရားတမဘဝင်စားနေတော့တမဘဆိုတာတမာရီအလုပ်ပါပဲဝင်စားနေတော့ဘုရားတမဘဝင်စားနေတဲ့တစ်ပင်နဲ့မလှမကမ်းမှာမိုးကြိုးပြစ်လို့မလို့နွားနှကောင်သေးသွားတယ်ဒါပေမဲ့မြတ်စွာဘုရားမသိဘူး သမဘကထတဲ့အခါကြတော့မှလူတွေစုစုစုစုနဲ့မြင်တော့တွေ့တော့မှအဲ့ဒီခါကြတော့မှမေးစမ်းကြည့်တော့မိုးကြိုးပြစ်လိုက်လို့မလို့နွားနှကောင်သေးသွားတာသိရတယ်မိုးကြိုးပြစ်တဲ့အပန်းတောင်မသိတော့အောင် အားကောင်းတဲ့တမာရီမဟုတ်လားအခုဒီမှာလမ်းဘဝနည်းနည်းပါးပါးလေးဆူတာသိနေတယ်ဆိုတော့အဲ့ဒီတမာရီကဘယ်လိုတမာရီတော့ ဟဲအင်မတန်ဖြင်းတဲ့ညံ့တဲ့တမာရီပေါ့မဟုတ်လားဒီတော့ဆိုတော့ဆိုလိုတာကရိတ်တာကဆူတာလားယောဂီကဆူတာလားယောဂီကဆူတာဟုတ်ကဲ့လားယောဂီကဆူတာအဲ့ဒါနဲ့ပတ်သက်လို့မြတ်စွာဘုရားကိုမြတ်စွာဘုရား ပရိနိဗ္ဗာန်ဆံဃာနီခရီးကုသိနာခရီးကြွတဲ့အခါမှာဘုရားရှင်က1ဒေါ်လာနေလို့မလို့အားကနည်းနေတယ်ဒါကြောင့်မကြာခဏနားရဒါနဲ့တနေရာမှာလမ်းဘေးသစ်ပင်အောက်မှာမြတ်စွာဘုရားကနားတာတပိသံဃာတွေနဲ့အရှင်အနန္ဒာကသင်္ကန်း ကြည်ဒုက္ကုတ်တန်ခါကြီးလေးကောက်ခောက်ပြီးတော့တစ်ပင်ရင်ခင်ပေမြတ်စွာဘုရားကအဲဒီမှာထိုင်နာအဲဒီခါမှာတခါတယောက်ကခရီးသွားတယောက်ကမြတ်စွာဘုရားဝင်ကြတော့ဝင်ကြတော့ပြီးစကားဆက်ပြီးတော့ရှောက်တာဟုတ်မြတ်စွာဘုရားတဲ့တပည့်တော်တို့ရဲ့ဆရာအာလာရဆိုတဲ့ယသေကြီးဟာ လမ်းဘေးသစ်ပင်အောက်မှာထိုင်ပြီးဇံဝင်စားနေတာတဲ့လမ်းပေါ်ကလှဲ900ဖြတ်သွားတာမသိဘူးတဲ့ဇံကထတဲ့အခါကျတော့မှသင်္ကန်းမှာဖုံတွေတွေ့တဲ့အခါကျတော့မှဒီမှာလှဲပေါင်းများစွာ ဖြတ်သွားပါလားလို့အဲ့ဒါလို့သိတယ်တဲ့လှဲတွေဖြတ်သွားစဉ်က အလာရယသိကြီးမသိပါဘူးတဲ့အဲသူ့သမารီရောအာမကောင်းဘူးလားအာကောင်းတယ်အဲ့ဒီတော့မှမြတ်စွာဘုရားကအခွဏအဖြစ်အပျက်ကိုဒီတကားပြန်ပြောပြတယ်တကားတဲ့တခါကတို့များသစ်ပင်အောက်သမဘဝင်စားနေတာတဲ့အဲ့ဒီအချိန်မှာခုနပြောတဲ့အတိုင်းပေါ့လေမလမကန်းက မျက်စားနေတဲ့နွားနှကောင်မိုးကြိုးပြစ်လိုက်တာတို့မသိဘူးတဲ့နောက်တမဘကထတော်မှဘယ်အဲ့ဒါလူတွေစွစွစွစွမြင်လို့မလို့သိရတယ်တဲ့အဲ့ဒီကြောင့်မြတ်စွာဘုရားပြန်မိတ်ဒီတော့အာလာရရဲ့တမာတိနဲ့မြတ်စွာဘုရားရဲ့တမာတိပရုတမာတိကပိုအားကောင်း ဘာဖြစ်လို့ဟုတ်ကဲ့လားအဲ့တော့ဒုယောဂီတွေလည်းပဲလမ်းဘောကဆူတာလောက်ဒီနာကကြောင်းဖြစ်လို့ဒုံဒုံဒုံဒိန်တိုင်းမိတာလောက်တော့အရေးမဆိုင်ဘူးမဟုတ်လားမဆိုင်ပါဘူးကြားမှမကြားပဲဟုတ်တယ်မဟုတ်လားကြားမှမကြားပဲနဲ့ဒါကြားတယ်ဆိုလို့ရှိရင်တော့ တမာရီအင်မတန်အားပြော့နေပြီမဟုတ်ဘူးလားအင်မတန်အားပြော့နေပြီအဲဒီရန်ကုန်ရိုက်တာကအတမလန်ဆူတယ်ဆိုတာအလွန်ကြီးတော့မဟုတ်ပါဘူးပြောကြတယ်ဟုတ်လဲဟုတ်တာဟုတ်ဟုတ်တလောက်လဲအဲ့ဒါလည်းပဲသူတို့ကသမာဓိမရှိလို့ မော်ပြီးချမ်းမြေ့ရိပ်သာကြတော့တိတ်ဆိတ်တဲ့ตายရတယ်ဆိုတော့သတင်းကအဲ့ဒါကဘာချင်းနေတယ်ကဘာချင်းနေဆိုတာတခြားမဟုတ်ဘူးဩစတြေးလျကဩစတြေးလျဘုန်းကြီးတစ်ပါးကအင်တာနက်ထဲမှာရန်ကုန်ချမ်းမြေ့သာအကြောင်းရောမော်ဘီချမ်းမြေ့သာအကြောင်းရောသူကထဲ့တယ် ပြီးတော့ဒီထမိတ်သားရဲ့သမိုင်းလည်းထဲတယ်ဘုန်းကြီးတို့ဟောထားတဲ့အင်္ဂလိပ်လိုဟောထားတဲ့တရားတွေလည်းသူပိုင်းပိုင်းပြီးထဲတယ်အင်တာနက်ထဲမှာအဲ့တော့တကဘာလုံးမှာကွန်ပျူတာရှိတဲ့လူမှန်သမျှကတွေးနေရတာ哦ထို့အတူပဲမော်ဘီချမ်းမြေ့တာကိုလည်းပဲသူကဓာတ်ပုံတွေပါထည့်တယ် တရားထိုင်တဲ့စင်လေးတွေရောပါသေးရောဓာတ်ပုံတွေပါထဲတယ်အင်္ဂလန်ကဒေါက်တာမောင်မောင်လွင်ဆိုတဲ့တက္ကတယောက်ကလည်းအဲ့လိုပဲသူအင်တာနက်ထဲမှာအဓိကသတင်းတွေသူထည့်တယ်အဲ့ဒါကြောင့်မို့သိကြတယ်အခုတလောယတတနှစ်ပတ်လောက်အတွင်းမှာအင်တာနက်ထဲမှာတွေ့လို့မလို့ ချမ်းမြေ့တာလာအထုတ်ပြရစေဆိုပြီးတော့စာရေးပြီးခွင်တောင်းတဲ့နိုင်ငံခြားသားယောဂီ၄၅၆ယောက်ရှိတယ်တချို့က fax နဲ့ထည့်ပြီးခွင်တောင်းတယ်တချို့ကတော့စာလိုက်ကခွင်တောင်းတယ်ဒါပေမဲ့ဒီလေးဓာတ်နိုင်ငံခြားသားဆောင်ဆောက်ပြီးလို့ရှိရင်တော့တော်တော်အဆင်ပြေသွားပါပြီ လေးတဲ့နိုင်ငံသားကောင်းဆိုမှဘုန်းကြီးတို့အရှိဘက်ထိတ်ကပြတင်းမထားပဲနဲ့အလုံးပိတ်အလင်းရောင်ရရုံမှန်တော့ပဲတမ်းမှန်သေးပြတင်းကတောင်ဘက်မြောက်ဘက်အနောက်ဘက်ပေါ့လေအနောက်ဘက်ကတော့သိမမြအောင်နေနေရှိလို့တောင်မင်းနဲ့မြောက်ဘက်ကပဲတည်တယ်တော့အဲ့လိုထားတော့ လမ်းကအကံတိုက်ရိုက်တော်တန်ရောအတန်တော့မဝင်တော့ဘူးပေါ့လေအလုံးပိတ်ပြီးတော့အဲယာကွန်တက်ဖို့ပထမစိတ်ပြုတယ်ဒါပေမဲ့တချို့ယောဂီကအဲယာကွန်ကြောက်တယ်အဲဒါကြောင့်မလို့အဲယာကွန်တက်ဖို့အစီအစဉ်မလုပ်တော့ဘဲနဲ့ 40တက်ဖို့အစီအစဉ်မလုပ်တော့ပဲနဲ့အထိတ်ကအလုံးပိတ်ပြီးတော့တောင်မင်းမြဖွဲကပဲဖွင့်ပြီးတယ်အဲဒါလုပ်ဖို့ရည်ရွယ်ချက်ရှိပါတယ်အဲ့တိုင်းမှာပဲဒါတော့အဲ့လိုဆိုလို့ရှိရင်သက်သာပါလိမ့်မယ်ဒီမှာလည်းပဲဘုန်းကြီးထင်တယ်ဟိုမြောက်ဖက်မန္တကားတွေအဲ့ဒါတွေပိတ်ထားလိုက်လို့ရှိရင် အောက်ထပ်ဆိုလို့ရှိရင်တော်တော်လေးအတန်တက်တာတယ်အပေါ်ဓာတ်ကတော့သူကထိတ်ကအလုံးတော့အလုံးပဲဒါဘေးကအပေါ်ပြန်အပေါ်လည်းဖြစ်နေပြန်ဘေးကလည်းဟလာဟင်းလေးဖြစ်နေပြန်တော့အောက်လောက်တော့အတန်မလုံးဘူးလို့ထင်တာလေအတန်ဆိုတာကအထက်သွားတာဟုတ်သို့တော်လည်းခုနပြောသလို မိမိတမာရီကအားကောင်းပြီဆိုရင်တော့မကြားပါဘူးအာမကောင်းရင်တော့ကြားတာပဲဒါဖြင့်တမာရီအားကောင်းအောင်ဘယ်လိုလုပ်မလဲဟမ်သတိအားကောင်းအောင်လုပ်ရမယ်ဒီလိုမဟုတ်လားတမာရီအားကောင်းအောင်သတိအားကောင်းရမယ်သတိအားကောင်းတယ်ဆိုတာ ဘာလောက်တာတော့ဘယ်လိုလောက်တာတော့စက္ကန့်တိုင်းမိနစ်တိုင်းရှုမှတ်မှုရှိနေတာဟုတ်ကဲ့လားတနေ့လုံးနိုးနေသဖြင့်တစ်ချိန်လုံးရှုမှတ်မှုရှိနေပြီဆိုလို့ရှိရင်ရှုမှတ်မှုတတိချင်းဆက်ဆက်မသွားဘူးလားရှုမှတ်မှုတတိချင်းဆက်ဆက်ပြီဆိုတော့ကတမာရီအာမကောင်းဘူးလားအာကောင်းတယ် အဲတမာရီအကောင်းပြီဆိုလို့ရှိရင်တော်ယုံတန်ယုံအတန်ကြားပါမလားကြားဘူးတိတ်ဆိတ်နေတာပဲအဲ့ဒါရှုမှတ်မှုတမာရီ တနေ့လုံးဆက်ဆက်မိအောင်ရှုမှတ်မှုတတိတနေ့လုံးဆက်ဆက်မိအောင်တတိအကောင်းအောင်တော့ဘာလိုအပ်တယ်လဲဝိရိယလိုအပ်တယ်ဟုတ်တယ်မဟုတ်လား တင်းနေရင်ရင်ပြင်းပြင်းထန်ထန်ရုပ်ထင်ရှားဖြစ်ရုပ်ကိုရှုစိတ်ထင်ရှားဖြစ်စိတ်ကိုရှုခံစားမှုထင်ရှားဖြစ်ခံစားမှုကိုရှုအဲဒါလို့မလွတ်တမ်းရှုနိုင်တဲ့ဝိရိယရှိပြီဆိုလို့ရှိရင်တော့ရှုမှတ်မှုချင်းဆက်ဆက်မိပြီအဲ့ဒီဝိရိယအရေးကြီးတာပေါ့ဒီဝိရိယကို ဘလိုဝိရိယမျိုးဆိုလို့ရှိရဲ့ရှုမှတ်မှုတတိဆက်ဆက်မလဲဆိုရဲ့မြတ်စွာဘုရားကတော့စတုရေငဝိရိယဆိုရင်နဲ့ဆက်ဆက်တယ်တဲ့စတုရင်ကဝိရိယဆိုတာသိသလားမသိပါဘူးเนาะဘာလို့မသိတော့ မကြားဘူးသေးလို့ပါဖေဟာကြားဘူးတော့လည်းမမှတ်မိသေးလို့ပါဖေဟာစတုဆိုတာလေးရေငါဆိုတာအင်္ဂါစတုရေငါဆိုတာအင်္ဂါ၄ပါးရှိတဲ့ဝိရိယတဲ့အင်္ဂါ၄ပါးနဲ့ပြည့်စုံတဲ့ဝိရိယတဲ့စတုရေငါဝိရိယဆိုတာဘယ်လိုဟာလဲအင်္ဂါ ဝီရိယတဲ့အဲ့ဒီဝီရိယရှိပြီဆိုလို့ရှိရင်နော်ရှုမှတ်မှုတတိဆက်ဆက်မိပြီစူးစိုက်တည်ငြိမ်မှုတမာရီအားကောင်းပြီအဲ့ဒါလို့ဆိုရင်တော့သိစရာရှိတဲ့အနိစ္စဒုက္ခအနတ္တမမြဲစင်းရဲ့ပုဂ္ဂိုလ်တ attva အတ္တမဟုတ်ဆိုတဲ့သဘောတွေသူ့လိုလိုသိသိသိသိသွားပြီအဲ့ဒါဝိပဿနာဉာဏ်ဝိပဿနာပညာအဲ့တော့အင်္ဂါ၄ပါးကဘာတွေလဲ ယောဂီတို့သိပြီးသားပါမေ့နေလို့ပါကိုင်းလိုက်ဆိုအယောဘောတွင်အရေတင်အကျော်မြင်သာယံပစေအယောဘောတွင်အရေတင်အကျော်မြင်သာကြံပစေအကျော် ဆုံးသွေသာခန်း၆လူရုပ်ပြောက် ပိန်ချောက်ပြာချဖြစ်ပါစေသွေးသာခန်းချောက်လူရုပ်ပြောက်ပိန်ချောက်ပြာချဖြစ်ပါစေ မြတ်ဆုံးဒုက္ခမရကမထဓမ္ပဲမှတ်မလေအမြတ်ဆုံးဒုက္ခမရကမထဓမ္ပဲမှတ်မလေ မြတ်အမြတ်ဆုံးဒုက္ခဆိုတာဘယ်ဟာလဲနိဗ္ဗာန်ချမ်းသာအရဟတဖို့ချမ်းသာဟုတ်ကဲ့လားအရဟတဖို့ချမ်းသာနိဗ္ဗာန်ချမ်းသာအဲ့ဒီနိဗ္ဗာန်ချမ်းသာမရသမျှတော့မထတာရှုမှတ်ပွားများအထုံးမယ် အဲ့ဒီဇွဲအဲ့ဒီဝီရိယနဲ့ကြိုးစားပါတဲ့စတုရင်ကဝီရိယဗုဒ္ဓမြတ်စွာဟောမိတ်ချွေစတုရင်ကဝီရိယဗုဒ္ဓမြတ်စွာဟောမိတ်ချွေ မျိုးပေါ်တွင် နှပါးပါတွေပါလိမ့်မလဲအယိုးပေါ်မှာအရေးပြားလေးဖုံထားပြီးတော့ အဲ့ဒီအရေပြားလေးနေရမရွေ့ရအောင်အကျော်မြင်လေးတွေနဲ့ဆိုင်ထားတယ်အယိုးအယိုးတွေပြန့်ကျဲမသွားရအောင်အကျော်မြင်လေးတွေနဲ့ဆိုင်ထားပြီးတော့အဲ့ဒီအကျော်မြင်တဲ့အယိုးကိုကြီးမထိုးခွေးမစားရအောင် အရေပြားလေးနဲ့ဖုံထားအင်္ဂါပဲနှစ်ပါးတော့သုံးပါဟုတ်ကဲ့လား အသွေးအသားတွေခန်းခြောက်သွားခြင်းနဲ့ကြိုးစားလွန်လွန်လို့ကြိုးစားလွန်လွန်လို့သွေးတွေလည်းခန်းခြောက်သွားပြီအသားတွေလည်းမရှိတော့ဘူးတဲ့အယိုးလေးပဲအဲ့ဒီအယိုးပေါ်မှာအကျော်မြင်လေးတွေကအယိုးလေးတွေခြိုင်ထားပြီးတော့အဲ့ဒီပေါ်မှာ အရေပါးလေးကအုပ်လို့တဲ့အဲ့ဒါလောက်ထိအောင်ကြိုးစားရင်စတုရင်ကဝိရိယပါပဲတဲ့ ရှုမှတ်မှုတတိချင်းမဆက်ဖဲမနေပါဘူးတဲ့မရဘူးကိုရီးယားဘုန်းကြီးတစ်ပါးဒီထဲမှာအငယ်ဆုံးအဲ့ဒါနေလေရကြည်နေတယ်လာတာတော့သူများနဲ့အတူပဲအာသူဥချနေတာနဲ့သူများကစားပြီးသွားပြီသူမှဥချတော့သူနောက်ဆုံးဥချပြီလို့ စားမလို့တပိတ်ပဲလှည့်လိုက်တဲ့အခါကျတော့တခြားဘုန်းကြီးတွေကပြီးလို့ထသွားကုန်ပြီအဲ့ဒီအခါကျတော့မှသူကစပြီးတော့ပကံလေးရွှေတော့ဇွန်လေးကင်တော့ရှိသေးတယ်ဘာဖြစ်လို့အဲ့လိုဖြစ်နေလဲရှုမှတ်မှုဆက်ဆက်မိတာ အဲ့ဒါသူစားနေတာအကြာကြီးဘုန်းကြီးကလည်းပြောထားတယ်ကိစ္စမရှိဘူးလို့12နာရီမတိုင်ခင်ပြီးရင်တော်ပြီလို့အဲ့လိုပြောထားတယ်အဲ့ဒီနေရာနဲ့မှတ်တမ်းမဟုတ်တခြားနေရာလည်းဒီတိုင်းပဲသူကအတော်ကရှုမှတ်မှုတော်တော်စိတ်တယ်စိတ်တလောက်လဲသူတရားတွေ့တယ်သိတယ်လို့လဲတရားတွေ့တာဒါပေမဲ့ အစာမကြေတော့ဗိုက်နာနာနေတာရှိတယ်အဗိုက်နာတာတော့မှတ်လဲမှတ်လို့ဆေးလဲပေးထားတယ်ဒိုင်ရင်ပေးထားတယ်အဲအဲ့ဒီလိုရှုမှတ်တယ်ဆိုလို့ရှိရင်တော့စတုရိငဝိရိယမနီးပေဘူးလားနီးတယ်နော်နီးရင်အမျက်ဆုံးဒုက္ခနဲ့ကောမနီးဘူးလားနီးတာပေါ့ဒီတော့ တမာရီအကောင်းဖို့ရှုမှတ်မှုတတိဆက်ဆက်ဖို့လိုတယ်ရှုမှတ်မှုတတိဆက်ဆက်မိအောင်ဝီရိယကစတုရင်ကဝီရိယနှီးပါရှိဖို့လိုတယ်ဟုတ်လားအပြည့်တော့ပြောပါဘူးမဟုတ်လားစတုရင်ကဝီရိယရာနှုံးပြည့်ဆိုလို့ရှိရင်တော့မကောင်းလားကောင်းပါတယ်ဒါပေမဲ့ impossible impossible ဟုတ်ကလားနော် အဲ့ဒါလောက်မဖြစ်လည်းပဲစတုရငဝိရိယတဝက်တော့လိုက်နိုင်အောင်ကြိုးစားကြပေါ့အဲ့ဒါလောက်တဝက်လောက်လိုက်နိုင်တယ်ဆိုလို့ရှိရင်ပဲရှုမှတ်မှုတော်တော်ဆက်ဆက်မိပြီနော်ရှုမှတ်မှုတော်တော်ဆက်ဆက်မိပြီရှုမှတ်မှုဆက်ဆက်မိရင်တမာရီအာကောင်းပြီတမာရီအာကောင်းပြီဆိုလို့ရှိရင်နော်တမာဟိတောယထာဘူတံပဇာနာတိတမာဟိတောတမာရီအာကောင်းသောပုဂ္ဂိုလ်သည်ယထာဘူတံ အရှိတဘာဝအတိုင်းပဇာနာတိသိဤတမာရိကောင်းအားကောင်းလို့ရှိရင်ယုတ်တဘာဝအရှိအတိုင်းအမှန်တိုင်းသိတယ်တဲ့နံတဘာဝအရှိအတိုင်းအမှန်တိုင်းသိတယ်တဲ့အရှိအတိုင်းအမှန်တိုင်းသိတယ်ဆိုလို့ရှိရင်ဖြစ်ပြီးပြက်တာ တွေ့ရမှာလားဖြစ်ပြီးမပြက်ဖက်တည်မြဲနေတာတွေ့မှာလားအာ အရှိသဘာဝအမှန်သဘာဝကဖြစ်ဖြစ်ပြီးတော့ပြက်ပြက်သွားတဲ့သဘာဝပဲမဟုတ်လားအဲအရှိသဘာဝအတိုင်းတွေ့တယ်ဆိုလို့ရှိရင်တော့အဲ့ဒါလိုတွေ့ရတာအဲ့ဒါကိုပဲယထာဘူတံလို့ခေါ်တယ်ယထာဘူတံရှိနေဖြစ်နေတဲ့အတိုင်းဝါအရှိသဘာဝအတိုင်းပဇာနာတိသိသမာရိအာကောင်းရင်အဲ့လိုသိတယ်သမာဟိတောယထာဘူတံပဇာနာတိအဲ့ဒါလိုသိပြီဆိုလို့ရှိရင် အရှိတဘာဝကို အရှိအတိုင်းအမှန်တဘာဝကိုအမှန်အတိုင်းဖြစ်တာကိုဖြစ်နေတဲ့အတိုင်းဖြစ်ပြီးပြက်သွားတာပြက်တဲ့အတိုင်းမတည်မြဲတာမတည်မြဲတဲ့အတိုင်းဆင်းရဲတာဆင်းရဲတဲ့အတိုင်းပုဂ္ဂိုလ်တ attva အတ္တမဟုတ်တဲ့ယုသဘာဝနံသဘာဝကိုယုသဘောနံသဘောမြအတိုင်းအဲ့ဒါတော့မှန်တိုင်းသိတော့အဲ့ဒီအသိကိုဘာခေါ်လဲဝိပဿနာဉာဏ်ဝိပဿနာပညာဟုတ်ကဲ့လား အဲ့ဒီရှေ့တိုင်းမှန်တိုင်းသိတဲ့ဉာဏ်ဟာဝိပဿနာဉာဏ်ဝိပဿနာပညာအရှိအတိုင်းအမှန်တိုင်းသိကျင်တယ်ဆိုလို့ရှိရင်အရှိသဘာဝကိုအရှိအတိုင်းတတိဥစည်းတဲ့စိတ်နဲ့စူးစူးဆိုင်ဆိုင်ရှုယုံရှုယုံပဲရှုရတယ်ကိုညံမသွင်းရဘူးကိုမူလလေ့လာထားလို့သိထားတဲ့သဘောတရားညံနေမသွင်းရဘူး မစင်စားရဘူးမဝေဖန်ရဘူးသူရှိတာရှိနေတဲ့အတိုင်းတတိဥစည်းတဲ့စိတ်နဲ့စောင့်ကြည့်ရုံကြည့်ရုံပဲစူးစူးဆက်ဆက်ကြည့်ရမယ်အဲ့ဒါလိုကြည့်ပြီဆိုလို့ရှိရင်တော့စူးစူးဆိုင်ဆိုင်ကြည်တာနဲ့အမြသမားကြီးအားကောင်းလာပြီးတော့အရှိတိုင်းသိတယ်။ညဦးစင်ကလက်အုပ်ချီအောင်ခမမထား မနဲ့ခါးကြီးကုန်းပြီးရှေ့ထောင်တာအဲ့ဒါဝိရိယအားနေတယ်ဆိုတဲ့အဓိပ္ပာယ်ပဲဝိရိယအားနေရင်တတိအားနေတယ်တတိအားနေရင်တမာရီအားနေတယ်ပေါ့ခါမမတ်ထားမှဝိရိယအားကောင်းတာဝိရိယရော့သွားပြီဆိုခါအဲ့ဒါအောင်ညွတ်ကြပြီးကုန်းသွားတော့တာပဲဒီတော့ ရုပ်ကိုရှုရင်ရုပ်ရဲ့အရှိတဘာဝအမှန်တဘာဝကိုအတိုင်းသူ့အရှိတိုင်းသိတယ်စိတ်နံကိုရှုရင်နံရဲ့အရှိတဘာဝအမှန်တဘာဝကိုသူ့အရှိတိုင်းသိတယ်အဲ့ဒီသိတာဟာဝိပဿနာဉာဏ်ဝိပဿနာပညာအဲ့ဒီဝိပဿနာဉာဏ်ဝိပဿနာပညာတစ်ဆင့်နဲ့တစ်ဆင့်ရင်းကျက်ရင်းကျက်သွားပြီဆိုရင်ဝိပဿနာဉာဏ်ကုန်ဆိုတော့မဲ့အတိဖို့အတိပေါ်လာရော မဉ္ဇဉ်ဖူဉ္ဇဉ်ရရောဝိပဿနာခိုင်းမှလည်းပဲကိလေသာတွေလောဘဒေါသမောဟတွေဝိပဿနာအသိဖြစ်နေတဲ့ခိုက်မှာတရင်ကဗဟံအဖြစ်ငြိမ့်နေတယ်။နောက်ဝိပဿနာအသိကုံဆုံးသွားလို့မဲ့အသိဖို့သိရောက်တဲ့အခါကျတော့ကိလေသာတွေအမြစ်ပြပယ်သတ်လိုက်ရော လုံးဝပြန်ပြီးမပေါက်တော့ ပယ်တတ်မိတဲ့အမြင့်ပြတ်ပယ်တတ်မိတဲ့ကိလေသာဟာလုံးဝပြန်မပေါက်တော့သောတပတ္တိမဲ့အသည့်သောတပတ္တိမဲ့ညာကဆိုလို့ရှိရဲ့အသိမြင်မှားတဲ့ဒိဋ္ဌိတက္ကရာဒိဋ္ဌိအတ္တဒိဋ္ဌိအဲ့ဒီဒိဋ္ဌိနဲ့ယရဏသုံးပါးကံကံရဲ့အကျိုးတရားယုံမှားတဲ့ဝိသိကိစ္စအဲ့ဒီကိလေသာနှစ်ခုအမြင့်ပြတ်ပြတ်ပြလိုက်တယ် ပယ်သပြစ်လိုက်တော့သောတာပန်ပုဂ္ဂိုလ်ရဲ့တဏ္ဍာမှာတက္ကရာဒိဋ္ဌိအတ္တဒိဋ္ဌိခေါ်တဲ့ပုဂ္ဂိုလ်တ attva ငါလို့အတိမအမြင်မှမရှိတော့ထို့အတူပဲသောတာပတိမဉ္ဇဉ်ဘုံဉ္ဇဉ်ရပိသားပုဂ္ဂိုလ်ဟာဖရာတရားသံဃာယရဏသုံးပါးပေါ်မှာဘယ်တော့ခါမှယုံမှတန်ရမဖြစ်တော့ဒါမှဖရာစစ်ဖရာမှန်ဒါမှတရားစစ်တရားမှန်ဒါမှသံဃာစစ်သံမှန်သံဃာမှန်လို့ တိတိကျကျကိုယ်တွေ့ဉာဏ်နဲ့ဆုံးဖြတ်နိုင်တာအဲ့ဒါကိုပဲအမြင့်ပြတ်ပဲတယ်လို့ခေါ်တယ်ဒါကြောင့်ဒီဒိဋ္ဌိကိလေသာနဲ့ဝိသိကိစ္စကိလေသာဟာသောတာပန်ပုဂ္ဂိုလ်ရဲ့သဏ္ဍာန်မှာဘယ်တော့ခါမှပြန်ပြီးမပေါ်လာတော့ဘူးဘာကြောင့်လဲအမြင့်ပြတ်သွားလို့အဲ့ဒါကိုသမုတ်စေတာပဟံလို့ခေါ်တယ်အမြင့်ပြတ်ပဲတာ ဝိပဿနာဉာဏ်ကတော့တဒေငဗဟံအပြင်ပယ်တယ်တဒေငဗဟံဆိုတာဘယ်လိုပယ်တာလဲပါတယ်ဝိပဿနာဉာဏ်တစိတ်တရေသနဲ့ကိလေသာတစိတ်တရေသကိုပယ်သည်ဟုတ်ကဲ့လားသက်ဆိုင်ရာဝိပဿနာဉာဏ်နဲ့သက်ဆိုင်ရာကိလေသာတစိတ်တရေသပယ်တယ်တရေငါပါမဲ့ဉာဏ်ကကြတော့ဘယ်လိုပယ်သလဲ အမြင့်ပြတ်ပယ်တယ်ဘာပဟံလဲသမုတ်စေတပဟံအမြင့်ပြတ်ပယ်တယ်အဲ့တော့မဉဏ်ဆိုတာလဲအတိပညာပဲဝိပဿနာဉာဏ်ဆိုတာလဲအတိပညာပဲအဲ့ဒါပညာဆိုတဲ့အည်သွေးပညာဆိုတဲ့အိန္ဒြေပေါ့အဲ့ဒီပညာဆိုတဲ့အိန္ဒြေထက်မြက်တာအာကောင်းတာဟာတမာရီအာကောင်းလို့ အဲ့ဒီတမာရီအာကောင်းတာဟာရှုမှတ်မှုတတိအာကောင်းလို့ရှုမှတ်မှုတတိအာကောင်းတာဟာဝိရိယအာကောင်းလို့ဝိရိယအာကောင်းတာဟာယုံကြည်မှုတတ္တာအာကောင်းလို့ဒီလိုမဟုတ်လားအဲ့တော့အဲ့ဒီ၅ပါးကိုယောဂီရဲ့အကြီးအသေးခေါ်တာမဟုတ်လားပါပါတော့ တတ္တဝိရိယတတိတမာရီပညာအဲ့ဒီအရေးအသွေး၅မျိုးကိုအိန္ဒြေ၅ပါးဘူ၅ပါးလို့လည်းခေါ်ရမဟုတ်လားအဲအိန္ဒြေ၅ပါးထက်သန်မှအားကောင်းမှပဲဝိပဿနာဉာဏ်တဆင့်နဲ့တဆင့်ရင်းကျက်ပြီးမဲ့သည့်ဖို့သည်မဲ့ဉာဏ်ဘုံဉာဏ်ထိရတယ်အဲဒီအိန္ဒြေ၅ပါးထက်သန်အားကောင်းအောင်ကဘာလို့ရ ကိုင်းလိုက်ဆိုလိုက်ဆိုလိုက်ဆိုဣန္ဒြေ၅ပါးထက်ကြောင်းမြကိုးပါးရှိလေသည်ဖြစ်တိုင်းယုံနံချုပ်ပြက်ဟံဧကံရှုရမည်မနာမယ ဂျာမပြရှုမှတ်မြဲရမည်ရှုမှတ်မှုမှာယူသေးကကောင်းစွာပြုရမည်စိတ်တည်ငြိမ်ကြောင်းနမိတ်ဟောင်းကောင်းကောင်းမှတ်ရမည် သင်လျော်လှစွာခွန်ဖြာကောင်းစွာမိရမည်ကြားဘူးလားဘယ်တော့ကတော်လာပြီအင်းကဲဆိုတာဣန္ဒြေ၅ပါး တစ်ခေါက် ခုနှစ်ခုဆိုတာဘာတွေတော့ဟမ်ဟုတ်ကလားအာဝါသောဂောစရောပတ္တံပုဂ္ဂလောအထဘောဇနာဥတုဣရိယာပထောစေဝတပ္ပါယောဒေဝိတပ္ပကောတဲ့ရှင်းရမလားဟင် gain ဆို သင်လျော်လှစွာသွမ်းကံရွာနှင့်နေရာစကားပုဂ္ဂိုလ်များသည့်သွမ်းကတပြာဣရိယာပဋ္ဌဣရိယာပဋ္ဌဥတုမြတ် ငါးဝဣန္ဒြေထက်ကြောင်းဒီသင်လျောလှစွာသွမ်းကံရွာနှင့်နေရာစကားပုဂ္ဂိုလ်များသည့်သွမ်းကားတပြာဣရိယာပဋ္ဌဣရိယာပဋ္ဌဥတုမြတ် ငါဝဣန္ဒြေထက်ကြောင်းဒီသင်လျောလာစွာသွမ်းကံရွာနှင့်နေရာစကားပုဂ္ဂိုလ်များသည့်သွမ်းကတပြာဣရိယာပဋ္ဌဣရိယာပဋ္ဌဥတုမြတ် နာဝဣန္ဒြေထကြောင်းဒီနာဝဣန္ဒြေထကြောင်းဒီသင်လျောလှစွာသင်လျောလှစွာဆွမ်းကံရွာနှင့်ဆွမ်းကံရွာနှင့်နေရာစကားနေရာစကားပုဂ္ဂိုလ်များသည့်ပုဂ္ဂိုလ်များသည့်ဆွမ်းကားတပြာဆွမ်းကားတပြာဣရိယာပဋ္ဌဣရိယာပဋ္ဌဥတ္တုမြဣ ငါးဝဣန္ဒြေထက်ကြောင်းဒီ င့်လျော်သောဆွမ်းခံရွာတဲ့တရားတက်စီသောဆွမ်းခံရွာပေါ့အဲတော့ဒီမှာတော့ဆွမ်းခန္ဓာမဟုတ်တော့တင့်လျော်သောဆွမ်းရရာဌာနပေါ့မဟုတ်ဘူးလားတင့်လျော်သောဆွမ်းရရာဌာနဆိုတာဘယ်ဟာတော့ဆွမ်းညောင်းပေါ့ဟုတ်ဘူးလားတင့်လျော်သောဆွမ်းညောင်းပေါ့ ကျင်လျော်လာစွာခုနှစ်ဖြာနှင့်နေရသင်လျော်လျော့ပတ်သောနေထိုင်ရနေရအာထုတ်ရနေရပါဠိကတော့အာဝါသလို့ဆိုရဲအာဝါသဆိုတာကြောင်းကြောင်းနဲ့ပြောတာမဟုတ်ဘူးယောဂီနေတဲ့နေရာမှန်သမျှအာဝါသသင်လျော်တဲ့နေရာသင်လျော်တဲ့အခန်းအခန်းလည်းတူတူပဲ တင်လျော်လျော်ပတ်တဲ့နေရာတင်လျော်လျော်ပတ်တဲ့အခန်းရှိရမယ်တဲ့နောက်တရားတက်စေတဲ့တင်လျော်တဲ့စကားပြောရမယ်တဲ့နေရာစကားဆိုတာတင်လျော်လျော်ပတ်တဲ့စကားတင့်တော်တဲ့စကားဆိုတာတရားတက်စေတဲ့စကားတရားဆုပ်ယုပ်စေတဲ့စကားမပြောရဘူးတဲ့ အကြောင်းရှိလို့မပြောမဖြစ်လို့ပြောရင်တရားတိုးတက်စေတဲ့စကားပဲပြောပါတဲ့သို့တော်လည်းအကြောင်းမရှိဘူးဆိုလို့ရှိရင်တော့မပြောပါနဲ့တရားတိုးတက်စေတဲ့စကားက10မျိုးရှိတယ်တဲ့မပြောမဖြစ်တဲ့အခါပြောဖို့ အလိုနှဲခြင်းနဲ့ဆက်တဲ့စကားတဲ့ရောင်ရဲခြင်းနဲ့ဆက်တဲ့စကားတဲ့အဖော်ကင်းခြင်းနဲ့ဆက်တဲ့စကားတဲ့အစရှိသည့်ဖြင့်10မျိုးရှိတယ်အဲ့ဒါတော့နောက်ကြမှပြောရမယ်ဒီသုံးကတော့အရေးကြီးတာအလိုနှဲခြင်းနဲ့ဆက်တဲ့စကားရောင်ရဲတင်းတိမ်ခြင်းနဲ့ဆက်တဲ့စကား အဖော်ကင်းညင်းနဲ့စတဲ့စကားအဖော်ကင်းတယ်ဆိုတော့ဘယ်လိုဟာလဲဟဲတယောက်တည်းအများကြီးရဲ့အလယ်မှာနေလဲငါတယောက်တည်းပဲလို့အဲ့လိုသဘောထားရမှာကြံ့ကြိုလို့ဖြစ်ရမယ်တဲ့မြတ်စွာဘုရားကခကဝိသနာကပောစရိယတဲ့ကြံ့ကြိုနဲ့တူအောင်ကြည့်ရမယ်တဲ့ကြံ့ကြိုပဲနှချောင်းရှိတော့ အိန္ဒိယကျန်ကတစ်ချောင်းနဲ့ရဲ့အာဖရိကကျန်ကနှစ်ချောင်းမြတ်စွာဘုရားကအာဖရိကတိုက်မှာပွင့်လာလားအိန္ဒိယတိုက်မှာပွင့်လာလားအဲဒါတစ်ချောင်းလားနှစ်ချောင်းလားအဲဒါယောဂီကအဖို့မင်းရမှာလားမမင်းရဘူးလားမမင်းရပါဘူးဗျာမာစီဆရာတော်ဘုရားကြီးရှင်းထားတဲ့ဆောင်းမှုရှိတယ် အဖော်မမင်ကိုဒီပင်တွင်တွင်အာထုတ်သင့်အလုံးဆရာတော်ဘုရားရဲ့ဆောင်မှုအဖော်မမင်ကိုဒီပင်တွင်တွင်အာထုတ်သင့်အလုံးအဖော်မမင်ကိုဒီပင်တွင်တွင်အာထုတ်သင့်အလုံးအဲ့ဒါပြောတာသင်လျောတရားပတ်တဲ့စကား နောက်တရားတုတ်တက်စေတဲ့ပုဂ္ဂိုလ်အဲ့ဒီပုဂ္ဂိုလ်နဲ့ဆက်ဆံရမယ်တဲ့တရားတုတ်တက်စေတဲ့ပုဂ္ဂိုလ်ဆိုတာလုံလဝိရိယစံပြတဲ့ပုဂ္ဂိုလ်စကားမပြောတာစံပြတဲ့ပုဂ္ဂိုလ်အမှတ်စိတ်ဓာတ်စံပြတဲ့ပုဂ္ဂိုလ်ဟာဒါဆက်ဆံရမယ်စိကရမယ်တင့်လျော်တဲ့ပုဂ္ဂိုလ်ပေါ့မဟုတ်လားစကားပြောဖို့ပဲ အပေါက်လန်းရှာနေတဲ့ပုဂ္ဂိုလ်ဆိုရင်နော်ဝေးဝေးရှောင်ရမယ်ဟုတ်ကဲ့လား ကိုလာပြောလည်းပဲမကြားချင်အောင်ဆောင်းနေရရှားကိုမကြားရဘူးကိုတရားကိုပဲမှတ်ရသင်လျော်လျော်ပတ်တဲ့ပုဂ္ဂိုလ်နောက်သင်လျော်လျော်ပတ်တဲ့ဆွမ်းမိမိနဲ့တင့်တော်တဲ့ဆွမ်းပေါ့ယောဂီအာလုံးနဲ့တင့်တော်တဲ့ဆွမ်းကတော့အစီအစိမ့်နေတဲ့ဆွမ်းပေါ့မဟုတ်လားအစီအစိမ့်များတော့ဘာဖြစ်တော့ ။ထိနာမိတ်တာမိတ်ဆွေကြီးလာလာပြီးတော့ပူးတယ်ဟုတ်လား။အဲဒါကြောင့်ယောဂီအားလုံးနဲ့သက်ဆိုင်တဲ့ဆွမ်းကတော့အစီအစိတ်နေတဲ့ဆွမ်းပဲတဲ့။တခြားဟာတော့ကိုယ်ယောဂဝေဒနာကိုယ်ခန္ဓာကိုယ်နဲ့တင့်တော်ရာကြည့်ပြီးစားတာပြောတာ။တင့်လျော်တဲ့ဆွမ်း။နောက်တင့်လျော်တဲ့ဣရိယာပဋ္ဌဣရိယာပဋ္ဌဆိုတာဣရိယာဘုတ် သွားရထိုင်လျောင်းတရားတက်စေတဲ့ဣရိယာပုတ်မှတ်သားပြီးတော့အဲ့ဒီဣရိယာပုတ်နဲ့အထုပ်ပါတဲ့ထိုင်အထုပ်တာများမှတရားတက်ရင်လည်းထိုင်တာများများထိုင်ပါတဲ့စဉ္ညာလျှောက်များတာများမှတရားတက်မယ်ဆိုလဲစဉ္ညာများများလျှောက်ပါတဲ့ရအထုတ်တာများမှတရားတက်မယ်ဆိုလို့ရှင်လည်းများများရပ်ပြီးအထုတ်ပါတဲ့ လျောင်းပြီးအာထုံမှများများအာထုံမှတရားတက်မယ်ဆိုလို့ရှိရင်လည်းပဲလျောင်းအာထုပ်ပါတဲ့အဲ့ဒီဣရိယာပုကတော့အကောင်းဆုံးပေါ့ဟုတ်လားဟမ်ဘယ်ဣရိယာပုတော့သင်လျော်ဆုံးဣရိယာပုလားမသင်လျော်စလုံးဣရိယာပုလား မသိနေရောဆုံးဣရိယာပုတ်ပဲလုံးဝမမိဝဲရမယ်ဣရိယာပုတ်နော်နောက်ဥတုတဲ့အေအေဥတုအပူဥတုအဲ့ဒီဥတုလည်းမျှတာတဲ့ဥတုမှာအာထုတ်ပါတဲ့အဲ့ဒါလို့ဆိုလို့ရှိရင်အိန္ဒြေ၅ပါးထက်ပါတယ်တတ္တာလည်းအာကောင်းတယ်တတိဝိရိယတမာရိပညာတွေလည်းအာကောင်းတယ် ဘယ်နှပါတော့ဘယ်နှခုတော့ပါပါတော့တရားတိုးတက်စေမဲ့ပုဂ္ဂိုလ်မျိုးတရားအထုတ်ဖို့အထုတ်ပဲပေါ့ကြိုးစားတဲ့အမှတ်စိတ်တဲ့အခုနကိုရီးယားဘုန်းကြီးလိုယောဂီမျိုးပေါ့ နောက်သင်လျော်လျော်ပတ်တဲ့ဆွမ်းသင်လျော်လျော်ပတ်တဲ့ဣရိယာပုသင်လျော်လျော်ပတ်တဲ့ဥတုအဲ့ဒါသင်လျော်လှစွာခုနှစ်ပြားကောင်းစွာမိရမည်ဆိုတာအဲ့ဒါပဲဂိုင်းပြန်ပြီးတော့နှစ်ခေါက်လောက်ဆိုကြည့်ပါသင်လျော်လှစွာဆွမ်းငံရွာနှင့် သင်လျော်လာသင်လျော်လျော့ပတ်တဲ့အရာခုနှစ်မျိုးကိုမိဝဲပြီးတော့ခိုင်မြဲတဲ့သရာတရားကြီးမားတဲ့ဝိရိယနဲ့ရှုမှတ်မှုချင်းစအောင်ကြိုကြိုစားစားပွားများ အထောက်ကြခြင်းအပြင်စုဆိုင်တည်ငြိမ်မှုတမာရီတွေထက်သာအားကောင်းတဲ့အတွက်ထိုးတွင်သိမှုဝိပဿနာဉာဏ်ဝိပဿနာပညာတွေ ရှင်းရှင်းတန်တန်ထက်ထက်တန်တန်ဖြစ်ပေါ်ပြီးတော့ဝိပဿနာဉာဏ်တစ်ဆင့်နဲ့တစ်ဆင့်ရင့်ကျက်လို့မဲ့အသည်ဖို့သည်မဲ့ညာဖူညာအထိရရှိနိုင်ကြပါစေ။